တတ္တပတ္တိမဲ့ရဲ့တတ္တိဒူပြောသွားတာအပြီးမတတ်သေးပါဘူးအဲဒီတည်းကတတ္တနာရိယတဏနာသမုခိပံကရောတိခုနှမျိုးသောအရိယဥစ္စာဥစ္စာတို့ကိုမျက်မှောက်ကိုယ်တိုင်ရရှိစေနိုင်တယ်သောတပတ္တိမက အဲ့ဒီခုနှစ်မျိုးသောအရိယဥစ္စာဆိုတာသတ္တာတရားဥစ္စာကတစ်မျိုးကိုကျင့်သီလဥစ္စာကတစ်မျိုးဒုစရိုက်တရားတွေကဆက်စုပ်ယုံမုန်းတဲ့ရှိသည့်ဥစ္စာကတစ်မျိုးအဲ့ဒီတရားတွေကပဲကြောက်တဲ့လန့်တဲ့ဝတ္တပဥစ္စာကတစ်မျိုး အဲ့ဒါဟိုနေ့ကစိရိဥတ္တပဥစ္စာအဲ့ဒီကြီးပြောသွားပြီးပါပြီပြီးတော့ဒီစိရိဥတ္တပဟာလူလောကမှာဆိုလို့ရှိရင်တော့အမှန်အအရေးပါတဲ့လောကပါဠကဘာဆောင်တရားကြီးပဲဆိုတာလည်းပဲပြောသွားပါတယ်ကဘာကြီးအခြေကစားပြီးတော့မပြည့်ရအောင်ပေါ့ သူကထိမ့်သိမ့်ထားတဲ့တရားအမှန်ကောင်းတဲ့တရားဒီတရားဟာအခုကဘာပေါ်မှာအဲဒီလောကပါဠိသိဥဒ္ဒပတရားကိုကဘာထိမ့်ထားတဲ့ကဘာဆောင်ထားတဲ့တရားစိတ်ပိုင်းတော်တော်ပြက်နေပါပြီ။ဗမာပြည်မှာလည်းပဲတချို့ပိုင်းတွေမှာဆိုရင်တော်တော်ပြက်နေပါပြီ။အဲတော့တရားတွေအားထုတ်လို့သောတာပန်ဖြစ်တော်လို့ရှိရင်အဲဒီသောတာပန်ပုဂ္ဂိုလ်မှာ မကောင်းတဲ့ကိုနှုတ်စိတ် အပြုအမူတွေပေါ့အပယ်လားစေတတ်တဲ့အပြုအမူတွေပြုရမှာကိုရှက်သွားကြောက်သွားညှို့ဆက်ဆုပ်သွားပြီအဲ့တော့ဒါတွေမလုပ်တော့ဘူးလို့ဒီလိုဆိုလိုတာပေါ့မလုပ်တော့မိမိမှလည်းပဲကောင်းတဲ့ကိုယ်နှုတ်စိတ်အပြုအမူတွေနဲ့ပြည့်စုံနေတော့ကိုယ်နှုတ်စိတ်ချိုးဆကြရင်ကြည့်တယ် မိမိရဲ့သိုးွားတဲ့ကိုယ်နှုတ်ပြောကကြောင့်သက်သားပုဂ္ဂိုလ်တွေလည်းပဲကိုယ်ရှင်းရသိရှင်းရမှဖြစ်ဒီနည်းနဲ့ပဲဟောချမ်းသာလို့သိကောင်းတာမချမ်းသာကပောက်ကပတောင်တရားဆိုတာနာကောင်းတာအဲ့ဒါကိုနည်းပြောသွားပါတယ်အဲ့ဒီကဘာတောင်တရားနှစ်ပါးရဲ့ကအရှိအကြောက်ကအရှုခံတော့အပူဒံကံပုံလေးလည်းပဲ အယောင်အသွေးနဲ့ပတ်သက်ပြီးတော့သိပ္ပံနည်းနဲ့ရှင်းပြီးတော့ပြောသွားပါတယ်။အမှားတော့သိပ္ပံနည်းတော့မဟုတ်ပါဘူးဘုရားနည်းပါပဲ။ပြီးတော့အရှင်းကြောင့်မဲ့တရားကသူကမင်းရဲ့ခံဖြစ်နေတာ။မင်းရဲ့ခံဆိုလို့ရှိရင်အပူလန်သူကစုပ်ယူတော့အပူမေ့ရင်အပူကရင်အပူနှိမ့်ဆက်လို့ရှိရင်ပြန်မနဲ့။ ပူမိရင်လည်းပဲပူတယ်လောင်တယ်ညစ်နွမ်းတယ်မင်းညစ်တယ်မင်းညစ်လည်းညစ်သွားတာပဲပြီးတော့သောတာပန်မဖြစ်ခင်ဆိုလို့ရှိရင်သီရိဥတ္တဘာကကတ်တင်တော့မကတ်ဘူးဒါတော့ကိုအများကြီးရှိပြီးတော့စောင့်ဆောင်ကြည့်ပြီးပေါ်ဒီထိမ့်သိမ့်တဲ့ပုဂ္ဂိုလ်ဟိုရဆိုရင်တော့သက်တာပါတယ် အဲတရားကြီးအားထုတ်လို့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တော့အထူးထိန်းသိမ်းဖို့မလိုတော့အလိုလိုပဲဖြစ်တဲ့ဥတ္တပါဘောလို့အရှိအကြောက်ဥစ္စာနှမျိုးဟာပိုင်သွားတယ်ဆိုတော့နည်းနည်းနည်းနည်းဖြစ်သွားတယ်ဒါသိအရေးကြီးတယ်အရေးကြီးတဲ့ဥစ္စာနှစ်ခုကမှပမနေရလိုက်တာစိတ်ဝင်လာကြကောင်းတာအဲတော့ဘုန်းကြီးတို့တရားတော်တော်လေးပေါက်ပေါက်ရောက်ရောက်အားထုတ်သွားတဲ့ပုဂ္ဂိုလ်များအပြင်ပြန်ရောက်တဲ့အခါ မကျေစကောင်းတဲ့ဟာလေးတွေတော့ဒါတော့ရှိတာပေါ့လေတစ်ဖက်ဆုံးရောက်တဲ့အခြေအနေဆိုက်ပြီဆိုလို့ရှိရင်စိတ်ကလေးတွေကတော့လှမ်းတော့လှမ်းတယ်ရောက်တော့ရောက်သွားတယ်ဒါပေမဲ့လို့နောက်ပိုင်းကနေပြီးတော့စတိနဲ့ထိတ်ချုပ်ကိုကြဲပြီးတော့ဒါမတော်ဘူးဒီလိုဖြစ်သွားလို့ရှိရင်တော့အမှန်တရားမဆက်ဆုပ်ပြကောင်းတာပဲကြောက်ကြပဲဆိုတာပေါ့ပြန်ပြန်ပြီးတော့တိတ်ကြည့်တိတ်ကြည့်ပြီးတော့ ဟောအာတိတိပြီးတော့ပြက်ပြက်ပြီးတော့ကြောက်ကြောက်သွားတယ်စိတ်အားရစရာကောင်းတယ်ဥမာဘာနဲ့တူလဲဆိုလို့ရှိရင်အဲဘုန်းကြီးတို့တောပြောပြောရလို့ရှိရင်နွားမြကြောင်းတဲ့အခါနောက်ကနေတက်ချက်ကြောင်းပြီးတော့စောက်နေတော့စိမ့်စိမ့်စားကြလေးတွေမြင်လို့ရှိရင်နွားကလှမ်းနေတယ်ဒါပေမဲ့လို့ ကြောင်းတဲ့ပုဂ္ဂိုလ်ကထိမ့်တဲ့ပုဂ္ဂိုလ်ကနောက်ကနေပြီးတော့ချိန်ချောက်နှဖားကျိုးဆောက်ဆောင်ဆွဲတော့နွားဟာခန္ဓာမစားတဲ့ဟာကြီးမစားတော့ဒီလိုပဲနွားကြောင့်ကလှုပ်ပါများတဲ့ခါကျတော့နွားနားလေသွားတယ်နားလေသွားတယ်ဒါလိုပဲကုတရားတို့လိုတော်တော်လေးအစီကောင်းတဲ့ပုဂ္ဂိုလ်ကြီးပြင်ပြရောက်တဲ့အခါမှာအာယုခံစားမှုနဲ့စပြီးတော့ တစ်ဖက်ဆုံးရောက်ပေါ့ရောက်မဲ့အခြေအနေဆိုက်ဆိုင်တော့တဲ့စိတ်ကလေးတွေကသူကသွန်းနေဆက်ဆက်သွားမဲ့အခြေအနေဆိုက်သွားအဲ့ဒီကကြလို့ရှိရင်အချိန်ကြီးစိတ်ကလေးတွေနဲ့ပြန်ပြီးတော့ထိမ့်သိမ့်မိတယ်စိတ်ဖုဒ္ဒနာဟောထိမ့်သိမ့်ပြီးတော့စိတ်အဆူရှိမပြေတော့အကုသိုလ်ကသိတယ်မလောက်ဖြစ်တော့ဘူးပေါ့မကင်းစကောင်းနေဟာတော့ဒါတော့ရှင်းအောင်ပါပဲအဲဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒါလေး သိသိတတ်တယ်သိတတ်တာတွေ့တာဒေါသဖြစ်စရာလေးတွေပါလေဟောလေဒီမှာဒါလေးတွေနဲ့တွားပြီးတော့တွေးလို့ဒေါသဖြစ်ပြီးတော့စိတ်ဆိုးပြီးတော့อืมဒေါသလေးတွေဖြစ်သွားတဲ့အခါမှာရင်းနဲ့တစ်လုံးနဲ့သိပြီးတော့တုံနေခုံနေမတက်တာဒေါသတွေဖြစ်လာတဲ့အခါမှာမတက်မတာမတက်မတာပြီးပြန်မတော့ဒါမကောဘူးနောက်တာထိမ့်ထိမ့်ဆောက်ဆောက်မှာပဲဆိုတော့သင်္ကန်းသားလေးတွေလောလောဆယ်ရရသွားတယ် လောဘဖြစ်ကြတယ်တွေ့ပြီဆိုလို့ရှိရင်ဒုံလေးတစ်ကောင်းမယ်လားလေးရသိစီတာတယ်လောဘဖြစ်တာလေးရတယ်စီတာတော့ဒါလေးတွေရှိမှပြီးတော့ပယ်လိုက်လို့ရှိရင်ကြောက်ကြောက်သွားတယ်တချို့ပြောကြတယ်တရားတော်ကြီးပြန်တော့အပြင်းရောက်မှဒေါသကြီးပိုးပြီးတော့ကြီးတယ်လောဘကလည်းပိုးပြီးတော့ကြီးတယ်လို့ပြောကြတယ်အမှန်ကတော့ တရားစေတနာအတုပြီးကြံသွားတဲ့အခါမှာလောဘပူကြည့်တယ်ဒေါသပူကြည့်တယ်ကိလေသာပူပြီးတော့များတယ်ဒီလိုတော့မဟုတ်ပါဘူးတရားအတုတော့ထိုက်တဲ့တည်းကစိတ်ကရှုစင်သွားတယ်အထူးအဖြင့်ကောနာဟိရုတ္တပအရှုကံကကောင်းလို့စိတ်ကလည်းပဲရှုစွတ်တဲ့လောက်ရှုစွတ်သွားတယ်ကြီးညော်ကြီးကြွတ်သွားတော့အဝိကအကွက်ပေါ်ပြီးတော့ရှုသွားတယ်လေ အဲ့တော့အဲ့ဒီအဖြူပေါ်မှာအမဲဆက်ကလေးနည်းနည်းကြလိုက်လို့ရှိရင်ငကောကအဖြူခံကအားတောင်းနေတော့အမဲဆက်ကလေးအဖြူကအဲ့ဒါဖြစ်တဲ့သဘောပါပဲတရားထုတ်သွားတော့အဖြူခံကတော်တော်လေးအချိန်ကောင်းသွားတော့အဲ့ဒီကြားထဲမှာတခါတခါလောဘဒေါသဖြစ်စီရအကွက်ကြီးတွေပေါ်သွားလို့ရှိရင်ဟိုးအဲ့ဒီလောဘလေးဖြစ်တဲ့လောဘလေးဖြစ်တဲ့ဒေါသလေးသိပြီက သူ့ရဲ့ဓာတ်ချက်ကလည်းကိုယ်မှာသွားသွားပြီးတော့မှနှလုံးမှာသွားသွားပြီးတော့ထိကြတယ်မတက်တာဘူးသူတို့ယောဂရလာတော့ဒီလိုတော့မဟုတ်ပါဘူးထိကြတာထိကြတာရိတ်ခမ်ဓာတ်ချက်ပြင်းရိတ်ခမ်ဓာတ်ချက်ပြင်းတော့အညီကျေးလေးတွေဖြစ်လာတယ်လည်းမကြိုက်နိုင်ဘူးသူတို့ဖြစ်လာပြီဆိုလို့ရှိရင်နှလုံးတွေပါလေပို့ပြီးတော့ဗောလေခုံတာအသားတွေပါလေလှုပ်တာရပြီးသားတော့ဒါတွေမရှိဖြစ်ဖြစ်ရမှာကွအဲ့ဒါဆက်ဆုပ်လာတယ်အဲ့ဒီဖြစ်တာကိုပဲကြောက်ကြောက်လာတယ် ဟောကြောင့်တော့ပို့ပြီးတော့ဒီဆိုင်ပို့ပြီးတော့ဒီဆိုင်တော့ပို့ပြီးတော့တတိစိတ်ချုပ်ကိုကဲမှုကအားကောင်းလာတော့စိတ်အစီအစီမပြဲမပြဲတော့ဟောပို့ပြီးတော့တရားတွေလည်းပဲရည်ကျက်သွားတယ်စိတ်နဲ့စိတ်ထားတွေပို့ပြီးတော့ရည်ကျက်သွားတယ်အဲ့လိုဖြစ်တတ်တယ်တရားအမတုတ်ခြင်းကနဲ့တရားအတုတာကဘုန်းကြီးတို့စိတ်နဲ့စိတ်ထားတွေကဘာနဲ့တူလဲဆိုတော့ဟိုဒီဘုကြောင့်လဲကလက်ပြီးနေတယ်ဒီဘုကြောင့်လဲကလက်ပြီးကဒီတိုင်းဒီတိုင်းပဲ အမင်းကြီးကြီးတက်နေတာပဲပါထုလို့ဒီမှာပါထုဘာမှသူဟုတ်လားအမဲပေါ်အမဲဆက်နေတော့ဘာသူလို့ဘာသူဟာပဲအဲ့တော့ဘာဝနာတရားတစ်ခုခုမရှိဘူးအခုလိုတိဋ္ဌာန်တရားမျိုးအာမထုတ်ဘူးဆိုလို့ရှိရင်စိတ်ကမြဲတော့မယ်အမဲကခံနေတာကိုဟိယုတ္တပမကောင်းတဲ့ဂုဏ်လုံးရှိအပြုမူတွေပေါ့ ဖြစ်ပေါ်လာမှာရှေ့ရမှာကြောက်ရမှာယုံမှုဆက်ဆုပ်ရမှာမသိဘူးမသိတော့ဒါတွေပဲထက်ခါထက်ခါတက်တက်တက်တက်နေတော့စိတ်ဟာအကွက်မပေါ်ခုနမြို့ကြောင့်လည်းကလက်နီးဟာနေတဲ့နေတဲ့အမဲကြီးထပ်တတ်သေးနေတော့အကွက်မပေါ်သလိုပေါ့ဘာမှထူကြလို့ဖြစ်တယ် အဲ့ဒါကိုယ်မပေါ်တော့ကိုယ်လောဘဒေါသဖြစ်တာလည်းဖြစ်မှမသိအဲ့ဒါဒီဖြစ်နေတာကိုယ်ပဲစိတ်ကตายရတယ်လို့လို့ကောင်းတယ်လို့လို့ပါတယ်လို့ဒီလိုဖြစ်နေတာကိုညက်တယ်လို့ကြည့်တယ်အခုတရားထုတ်တဲ့အခါကျတော့ဟိုခုနမြို့ဝကြောင်တွေကလက်နှီးကိုရေစွတ်အဲစပြတိုက်ပြီးတော့ဖွက်လိုက်လျှော်လိုက်တဲ့အခါကျတော့ကြီးကျော်ပြီးအမဲတွေခါကျော်ပြီးတော့အကွက်ပေါ်လာတယ် စိတ်ကလေးကဒီမှာအကွက်ပေါ်လာတာအကွက်ပေါ်လာတာစမ်းမှရှင်းရှင်းလေးဖြစ်လာတာအာထုအာထုကတော့တန်ရှင်းသွားမှာလေဒါတော့သိကြတယ်ဟွန်းသူတရားထုတ်တယ်ဆိုတာတနည်းအားဖြင့်အနှစ်နဲ့အလားလားဟိုအချိန်ကာလပေါင်းများစွာကစိတ်ရှင်မှာတက်နေတဲ့ကြီးကျော်တွေစိတ်ကျော်တုတ်တယ်လျှော့ဖို့ပေးတာပါပဲဒါပါပဲလျှော့ဖို့ပေးတာ ဒီနေ့နေ့တိုင်းချော်ဖို့ပြီးတော့ကြီးရဲ့ချွတ်ချွတ်ပြီးတော့ဘယ်လောက်ချွတ်သွားပြီဆိုတာတော့ဒါတော့ပြောလို့တော့မရဘူးပေါ့။နောက်တော့တော်တော်လေးအားထုတ်လို့ဉာဏ်လေးအဖြစ်စဉ်တက်သွားတဲ့အခါကျမှမိမိရဲ့စိတ်ကြီးဟာကောင်းကောင်းကြီးရှိရှိစင်စင်တဏှာရှင်းရှင်းလေးတွေ့လာတာစိတ်ကလေးအကွက်ပေါ်လာတာရှိရတယ်။အဲဒီခါကျတော့ချမ်းသာစိတ်ချမ်းသာတာဓမ္မ သူသောတာပန်ဖြစ်သွားတယ်ဆိုလို့ရှိရင်တော့သူပြောစရာမရှိဘူးပေါ့ခုနရှုကံသိရိဥတ္တပဥစ္စာကပေါ့ခြေကံကကောင်းသွားတော့အပယ်လစိတ္တတည်းအလွန်ကြမ်းတမ်းတဲ့အောက်တူကြီးကြဲ့ကြီးပေါ့လေကြည့်ရမှာယုံမှုဆက်ဆုပ်อืมရှက်တဲ့ကြောက်တဲ့သဘောတွေအားခံထားတော့အများကြီးတက်တာတော့မြင်ကြည့်မှုအများကြီးရသွားတယ်ကပိုက်ကဘာဆောင်တရားကြီးဆိုတာပေါ့ကဘာဆောင်တရားကြီးရှိနေတော့ကို့အတွက်လည်းပဲဒီမှာစက်သား ကိုယ်အကြောင်းပြုပြီးတော့လည်းပဲနိစ္စပုဂ္ဂိုလ်အစအကုန်လုံးတက်တာဟောဒီနည်းနဲ့ပဲဒီကဘာလုံးပေါ်ဒီတရားတွေနဲ့ပြန်ပြန်ပွားသွားလိုက်ရှိရင်တော့သိကောင်းသိကောင်းပါလားဒီနည်းကကဘာငင်းကြရေးဆိုတာဒါမှကဘာငင်းကြရေးပဲသူတို့အောင်းနေတဲ့ကဘာငင်းကြရေးကဗဇာဖျက်ကဘာငင်းကြရေးပဲအိဗယ်ရှိမှမရှိပဲဘာမှအိဗယ်မရှိဘူးသူတို့အောင်းကဘာငင်းကြရေးအခုမှတကယ်ကဘာငင်းကြရေးတရားပဲနားကောင်းလားအဲ့ဒါဓမ္မသီရိဥတ္တပဥစ္စာတော့ပြောသွားပြီ ဒီနေ့သုတဒနာသုတဥစ္စာပြောရမယ်သုတဆိုတာကအကြအမြင်ပါပဲအကြကတစ်မျိုးအမြင်ကတစ်မျိုးအဲတရားစကားကိုသူတစ်ပါးထံကကြားနာမှတ်သားရလို့ဖြစ်စေသာဥစာရနေဖတ်ပြီးတော့မှတ်သားရလို့ဖြစ်စေရရှိတဲ့ တုတလို့အာဂမတုတလို့ခေါ်တယ်။ဘာတုတလဲတော့အာဂမတုတအကြတုတပေါ့ဟုတ်တယ်မလားအကြတုတပေါ့နားကကြားပြီးတော့နှလုံးသားထဲစွဲပြီးအဲအတိတ်ပဲနားလည်ထားတာလေဒါအာဂမတုတခေါ်တယ်အဲတော့ကိုယ်တိုင်တရားအထုတ်ကြည့်လို့ကိုယ်ပိုင်ဉာဏ်ဖြင့်သိမြင်ရတဲ့ဟာကအဓိကမသုတလို့ခေါ်တယ်။ဘာသုတလဲ ဒီကမသုတဟုတ်လားဒီကမသုတအမြင်သုတပေါ့ဟုတ်လားအကြာသုတအမြင်သုတဟုတ်လားအဲသောတာပန်မှာဒီအကြာသုတတဲ့အမြင်သုတဥစ္စာတဲ့ပိုက်သွားတယ်အဲဒီအကြာသုတအမြင်သုတဥစ္စာနဲ့ပြည့်စုံသွားတယ်တဲ့ဒီလိုဆိုတဲ့ဒါဝင်နေနဲ့ပြုတ်ခေါ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ ကိုယ်တည်းမှာယုတ်တရားနဲ့နာတရားဒီတရားနှစ်ပါးပဲရှိတယ်လို့ဘုရားမြတ်စွာဘုရားဟောထားတာကြာဝိနာမှာရှိပြီနော်ယုတ်ဆိုတာကကိုယ်ကောင်းတယ်လည်းကြည့်တွေ့နေရတာပေါ့ဒီမှာဝိရိယတကူလုံးကောင်းအမှန်တင်စားပါလေအဲ့ဒီတည်းကအကြောင်းအားလျော်စွာပေါ့ဒီမှာကွက်ကွက်ကွက်ကွက်ပြီးတော့ပေါ်လာတာလေမာတဲ့ယုတ်ရှိတယ်ကြော့တဲ့ယုတ်ရှိတယ်ပူတဲ့ယုတ်ရှိတယ်အေးတဲ့ယုတ်ရှိတယ်တောက်နဲ့တင်းနဲ့လှုပ်တဲ့ယုတ်ရှိတယ် အရေးပြောတဲ့ယုတ်ရှိတယ်စိတ်ကသူ့သူ့ထိုင်းတဲ့ယုတ်ရှိတယ်တွဲတဲ့ထဲတဲ့ယုတ်ရှိတယ်မျက်စိယုတ်ရှိတယ်နားယုတ်ရှိတယ်ဒါတွေဒါတွေသိချရတယ်မလားအဲအပေါင်းလိုက်အနေနဲ့အဲ့ဒီတဲ့အပေါင်းလိုက်တဲ့ကအစိတ်အစိတ်ပေါ်နေမှာခွဲပြီးတော့ကြည့်လို့ရှိရင်ဒါယုတ်တရားတွေဆိုတာအနတ်ထင်ရှားတယ်အဲ့ဒီယုတ်တရားတွေကသူတို့အနေနဲ့ဆိုဘာမှမကြည့်တော့အတိခံတက်တက်တယ် ဟုတ်လားနာတရားဆိုတာကရုပ်ကိုကြီးအမိပြုပြီးတော့သိကြည့်သွားတာမျက်စိရုပ်မိပြုပြီးတော့မြင်ပြီးတာနားရုပ်ကိုမိပြုပြီးတော့ကြားပြီးတာနှာခေါင်းရုပ်ကိုမိပြုပြီးတော့နံပြီးတာကြားရုပ်ကိုမိပြုပြီးတော့ကြားပြီးတာအဲအရသာပြီးတာကိုရုပ်ကိုမိပြုပြီးတော့ထိပြီးတာအခုမာတိပြောသည်ပူသည်အေးသည်တောင်းသည်တင်းသည်လှုပ်သည်မရှိဘူးလားကိုရုပ်ကိုမိပြုပြီးတော့ဖြစ်သွားတာစိတ်နှလုံးအမိပြုပြီးတော့စိတ်ကူးကြံစီအသည့်ဖြစ်သွားတာဟုတ်လား ပြီးချောက်ပြီအဲ့ဒါနန္တရားခေါ်တယ်နန္တရားကတော့အကောင့်ကျဲတော့ရှားလို့မရဘူးသို့တော့သိနေတဲ့သဘောလေးကနာမ်ပါပဲလို့ဒီလိုပြောလို့ရှိရင်နားလည်တယ်မလားအဲနန္တရားကတော့အာယုရှိအာယုတိတတ်တဲ့သဘောတဲ့ယုတ်တရားကတော့အာယုမရှိအာယုမတိတတ်တဲ့သဘောတဲ့ဒါဒီဘုန်းကြီးအကြောင်းနာပါရှိတယ်နော်အဲ့ဒီလိုတရားစကားကိုတပူထံကကြာရလည်းပဲဖြစ်ဖြစ်သာဥစာရန်ဖတ်ရလည်းပဲဖြစ်ဖြစ်ပေါ့သိရှိတယ် အဲ့ဒါအာဂမတုတ္တဆိုတယ်နားလည်လားအကြာတုတ္တဟုတ်တယ်မလားအကြာတုတ္တသိကြပါသလိုကဝါမိုက်စိုက်ထားတဲ့အခါတက်ချူသွင်းလိုက်တဲ့အခါကျတော့ဘာဖြစ်ဒီဝါမိုက်ကဖောက်တယ်ဖောက်ဆိုအပြောပေါ်သဘောကတော့ဘာလို့တောင်းတာတင်းတာလှုပ်တာဟုတ်လားဒါပဲမလားအဲဒီတောင်းတာတင်းတာလှုပ်တာကဝါရဖွတ်တာပဲရုပ်တရားပဲမလား သူ့ကိုစိုက်ထားလို့ဒီဘုံမှာစိတ်ကလေးကြသွားလို့ဒီတောင်းတဘောတင်းတဘောလှုပ်တဘောလေးကြီးပြီးသွားတာပါတော့ဒီနာအာမထုတ်ခင်ကအထုခသာကဆရာမြတ်ကခွဲပြလို့ဟောပြလို့ဒါသိရတယ်အဲ့ဒါအာဂမတုတ္တနားရတယ်နော်အဲ့ဒီအာဂမတုတ္တအကျတုတ္တအမိပြုပြီးတော့ဝမ်းပိုက်ကိုစိုက်ပြီးတော့ကြည့်ကြီးကလေးပေါင်းတယ် ရိတ်လေဖောင်းတစ္ဆာသာပြီးတော့ဖောင်းဆုံးသွားတဲ့အထိလုံးလာစားပြီးတော့ဆွဲဆွဲမြဲမြဲရှုလို့ဒီပေါ်မှာစိတ်ကလေးကြီးကျသွားတဲ့အခိုက်ဖောင်းမှုခေါ်တဲ့တောင့်သဘောတင်းသဘောလှုပ်သဘောလေးတွေသိမသွားဘူးလားဒါကိုယ်တိုင်အားထုတ်လို့သိရဟုတ်မလားအဲ့ဒီကိုယ်တိုင်အားထုတ်လို့ကိုယ်ပိုင်ဉာဏ်နဲ့သိရတာကအဓိကမှသုတ္တလို့ခေါ်တယ်အမြင်သုတ္တနော်နားလည်တယ်နော် အဓိကမသုဒ္ဓအဖြစ်တော်မဟုတ်ဘူးပေါ့အဓိကမသုဒ္ဓဆိုတာကဟိုအဲသောတာပန်ဖြစ်သွားတဲ့ခါကျမှအငိမ့်အငိမ့်ကကိုခါရရသွားဟုတ်တယ်မလားအဲ့ဒါမှတကယ်အဖြစ်ပေါ့အဲ့ဒီတကယ်အဖြစ်ရရှိရေးအတွက်ရှိပိုင်းကနေပြီးတော့ဓမ္မကိုယ်တွေ့ဉာဏ်မြင်ပေါ့လေကိုယ်တည်းကသဘောတည်းမြင်လားဟုတ်လားအဲ့ဒါအဲ့ဒါအဓိကမသုဒ္ဓခေါ်တယ်ပြီးတော့မပ္ပမြားလို့ရှိရင် ပေါင်းတာလေးမှလိုက်တဲ့အခါမှာတောင်းသဘောတင်းသဘောလှုပ်သဘောကတခြားသူ့သိတာလေးကတခြားကွဲမလို့လားဟောတောင်းတာတင်းတာလှုပ်တာလေးကဘာလို့ရုပ်သူ့သိတာလေးကဘာလို့တော့နာဟောကွဲပါတော့အဲ့ဒါအဓိကမသိတာခေါ်တယ်ဒီကမတုတ္တစစ်ကြီးတော့ဘုံပေါ်လေစစ်ရရှိရတဲ့သူကအခြေခံနဲ့အခြေပြေးပါရမလားဟိုဒါနကုသိုလ်ပြုတဲ့အခါမျိုးမှာမပြုခင်ကရှေ့ပိုင်းပုပ္ပစေတနာတွေဖြစ်နေရဆိုတာလေအဲ့ဒီပုပ္ပစေတနာလဲ အဲဒါနာထဲမှာပါနေအဲ့ဒါမလားဒီလည်းပဲအဓိကမသုတ္တအစီရရှိရေးတဲ့ခြေပိုင်းကကိုယ်တိုင်အားထုတ်ကြည့်လို့ရှုစရာတခြားရှုတာတခြားကိုယ်ပိုင်ညာနဲ့ကွဲပြီးတော့တည်သွားတာအဲ့ဒါအဓိကမသုတ္တအမြင်သုတ္တခေါ်တာဟုတ်တယ်မလားအကြာသုတ္တအမြင်သုတ္တအဲ့ဒီသုတ္တနှမျိုးဒါပြည့်စုံဥစ္စာသုတ္တဥစ္စာခေါ်တယ်နော် သောတာပန်မှာအဲ့ဒီသုတ္တနှမျိုးနဲ့ပြည့်စုံတယ်အဲ့ဒီသုတ္တဥစ္စာပိုင်သွားတယ်နားလည်လားနားရှင်းပြီနော်နားရှင်းဟုတ်ပြီဒါတော့နောက်တစ်ခုကသာဂတနာသာဂတနာဆိုတာကသီကံဝေနှစွန့်ကျဲမှုဥစ္စာဝိရုဘုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များဟာ သာသနာနဲ့ပတ်သက်တဲ့စိတ်ကန့်စွန့်ကြဲမှုစိတ်ကကြုံကြိုက်လာပြီဆိုလို့ရှိရင်လက်နှီးကြရလားနေပါဘူးဟုတ်လားကိုယ်တိုက်တာနဲ့ကိုယ်ဓမ္မစွန့်ကြဲကြတာပဲမဟုတ်လားသောတာပန်မဖြစ်ခင်တဲ့ကူကရိုးရိုးခါတဲ့ကူကဒီဟာစာကဥစ္စာဆိုတာရှိနေပါတယ်ဒါပေမဲ့လို့မပိုင်သေးဘူးဟုတ်လားသောတာပန်ဖြစ်သွားတဲ့ခါကျတော့ပိုင်နေတယ်သောတာပန်ဟာ အတူကြီးပြက်လက်နဲ့မကွာပဲဒီကတော့ဟုတ်လားသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုသီကံစွန်ကျက်ဝိဟဖို့ရအတွက်သူ့မှာအရှင်းတဲ့လောက်ရှိတယ်အဲသီလနဲ့ခံမျိုးမှာလည်းပဲလောကီကောင်းကျိုးမပြောင်းမရှိပဲနဲ့လွတ်လွတ်လပ်လပ်ပေါ့ထက်တန်းကြကြလောက်တဲ့အလိပါတယ်မုဒ္ဒသာဂီဆိုတော့လွတ်လွတ်လပ်လပ်လောက်တယ်ဟုတ်လားအဲမပြောင်းလဲမနဲ့လောက်တယ်အဲ့ဒါလေး ဘာဖြစ်လို့ဗုဒ္ဓဇာတိလို့လလလုတ်တဲ့အရှင်ရောက်ရတယ်ဆိုတော့ဘုန်းကြီးတို့တရားအထုတ်တဲ့ဥပဒနာဉာဏ်ကိုအရှင်တိုင်းတက်ပြီးတော့နောက်ဆုံးအနိဒာနေပါဘူးသတ္တပတိမေညာပူညာနဲ့တွေ့ရှိသွားတဲ့အခါအပယ်လားစီတတ်တဲ့ကိလေသာတွေကိုတခါတည်းကိုပြန်လည်းမရှိဆွန့်ချပလိုက်ဟုတ်လားအပယ်လားစီတတ်တဲ့ဒီကိလေသာတွေမရှိတော့ဘူးဆိုတော့သူ့အကြောင်းခံပြီးတော့ဖြစ်နိုင်တဲ့ဒုစရိုက်အကုသိုလ်တရားတွေအဲ့ဒါတွေလည်းပဲဆွန့်ချပလိုက် ဟုတ်လားကိလေသာလည်းမရှိတော့ဘူးအပယ်လားကြောင့်ခံနေလည်းမရှိတော့ဘူးဆိုတော့အပယ်ဘဝသွားပါမလားအဲ့ဒီဘဝဝိပါကကိုခေါ်တယ်အဲ့ဒီဘဝကိုလည်းဆုံးချပြီးတာဖြစ်သွားတယ်အဲ့ဒါကတကယ်အဖြစ်ဟုတ်လားစာကဆိုတာဆွန့်လွတ်လိုက်တာဆွန့်လွတ်လိုက်တာဘယ်တော့မှပြန်ပြီးတော့မကောက်တော့မယူတော့ဘူးဆိုတဲ့အနေနဲ့ဘောဒီဆွန့်လွတ်ချလိုက်တော့တော်တော်ဖြစ်သွားလို့ရှိရင်ပယ်အပယ်လားစီတတ်တဲ့ကိလေသာတွေကံတွေတခါလေဆုံးချလိုက်တာတဲ့အဲ့ဒါကအဖြစ်ဟုတ်လား အဲ့ဒီနောက်ပိုင်းမှာ သောတာပန်ပုဂ္ဂိုလ်ကလူစရာရှိရင်လွတ်လွတ်လပ်လပ်လူတက်မစားမတော့ဖဲနဲ့တော့မှလူတက်နားတယ်ဒီလောက်ကြည့်တရားတရားကြီးကောင်းသွားတာတရားလက်တွေကလေဟိုတရားတရားကောင်းမှုသုတ်ဘဝသားဆိုတာအမြဲတမ်းတယောက်ရှိပါတယ်ဒီကအမြဲတမ်းတယောက်တော်တရားတရားကောင်းပါလေဒီကသူတို့ကဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေညာနေပြီးသွားတာဘာလို့လဲပြဘာလို့လဲပြသူကမေးတာသူတို့သာသနာပြုပုံလေးတွေကတဲပြည့်ပြည့်ကြကောင်းတယ် ဒီမှာလည်းဆုံးလုံလောက်ပါရလားဖေ။ဒီမှာလုံလောက်ပါရလားဖေ။နေရာထိုင်နေအစီအပြီးပါရလားဖြည်းဖြည်းလုံလောက်ပါရလားပေါ့။ညနာထောက်လှမ်းတာဒီကညရှိတယ်။ကိုယ်တိုင်ကိုကြကတ်တယ်ကိုယ်တိုင်ကိုကြပဲခါရလေးလေးစားစားလုပ်တယ်ဆိုတော့နည်းနည်းပြောပြမဟုတ်ဘူးသူတို့သာသနာပြုပုံကြီးတယ်။အဲအားရကြကောင်းတယ်။တစ်ချိန်မှာနေမကောင်းတဲ့ကိုယ်တော်တော့ပါသွားပြီးတော့တွေ့တယ်အရှင်ဘုရားဗာမရအလိုရှိတယ် သာစွတ်ပြုတ်လေးများရလို့ရှိရင်တော့အားကငင်းနေတော့ဒါသိညတ်လိမ့်မယ်စေတဆုတ်ပြုတ်ဖြစ်ဖြစ်စေတဆုတ်အမဲသာဆုတ်ပြုတ်ဖြစ်ဖြစ်ဘောဓိသာဆုတ်ပြုတ်ဒါလေးရရင်ကောင်းမှာပဲရုပ်သမီးကအိမ်သွားတဲ့အခါအဲ့ဒီချိန်ကလည်းပဲသားတွေပါကြီးမတတ်အမိတ်ထုတ်ထားတာပဲသို့မဟုတ်ဒီလိုအကြောင်းလည်းပဲရှိနေရှိမှာမသားတွေကမရှိဘူးမရှိတော့သူ့မှာအခက်အခဲရှိတယ် အဲ့တော့ဒီကိုယ်တော်အားနဲ့တော့ဒီစုပြုတ်လေးကြိုက်ရလို့ရှိရင်အားရှိပြီးတော့ဒီတရားတွေပါပြီးအားထုတ်နိုင်ပါပဲသာသနာ့ကိစ္စဆောင်ရနိုင်ပါပဲဆိုတာစိတ်ကတောင်းတာပြီးတော့နေတာလေနောက်ရသူဘာလုပ်ကြလဲဆိုတော့အင်္ဂါနဲ့ဝင်သွားပြီးတော့သူ့ပေါင်နှက်ွက်ပြီးတယ်ပေါင်နှက်ကအဲ့ဒါပြုတ်ပြလိုက်တယ်ပြုတ်ပြလိုက်တယ်ဆိုတော့ဒါတရားသလောက်ကြီးကောင်းတာပေါင်သားတော်မှမညာမတာနဲ့ဒီမှာတီးပြီးတော့သာစုပြုတ်လုပ်ပေးလိုက်တာသလောက်ကြီးပါလိမ့် သို့တော့ယဟန်တော်များကလူသားတော့မသားရဘူးဒီကတော့ဟုတ်တယ်မလားလူသားတော့မသားရအဲ့ဒါတော့ရှိသို့တော့သူစေတနာကအကျိုးပေးတော့သူပြီးလိုက်လို့ဟိုအသားလည်းပဲอืมအသားနေရာလည်းပြန်ပြီးတော့ဖြည့်သွားတယ်ဆိုတော့အဲ့ဒါတော့ဒီကရာတရားကောင်းနေရတယ်ကွာမသားမတော့ဖဲနေတော့မှကိုအသားတော်မှညာမသားပဲနဲ့သူကွက်ပြီးပြီးတော့ဒီတန်းကြတာအဲ့ဒါသာဂတနာလို့ခေါ်တယ်နော်သာဂတနာနဲ့ပြည့်စုံတယ်တဲ့သောတာပန်ပုဂ္ဂိုလ်များအဲနောက်ဆုံးကတော့ ပညာဝေတ္တမတမနာခုနှစ်ခုမြောက်ရှိဖြစ်တဲ့ပညာဥစ္စာပညာဥစ္စာဆိုတာဘုန်းကြီးတို့ခုနသောသောပိုင်းကပြောခဲ့တယ်အဲအကြာတုတ္တအမြင်တုတ္တလည်းပဲပညာနဲ့ပါတာပဲနော်တုတ္တမယဉာဏ်ဆိုတာဒါအကြာဉာဏ်ပေါ့ဒီတမယဉာဏ်ဆိုတာကအကြာအမိပြုပြီးတော့အကြာတုတ္တအမိပြုပြီးတော့တွေးဆတဲ့ဉာဏ်ဒီတမယဉာဏ်ခေါ်တယ် ဘာဝနာမြတ်ညာဆိုတာအခုလိုအားထုတ်လို့ကိုယ်ပိုင်တွေ့ရတယ်ဟုတ်လားကိုယ်တည်းတိုက်ပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတဲ့ခါကျတော့ဟိုကစာရကျုံနေတဲ့အတိုင်းရုပ်ဆိုတာနာဆိုတာကိုယ်တိုင်သိရတာမဟုတ်လားအဲ့ဒါဘာဝနာမြတ်ညာခေါ်တယ်နော်အခုကရုပ်နာလို့ကြားခဲ့ရတာသုတ္တမြတ်ညာခေါ်တယ်အားထုတ်လို့တွေ့တာကဘာဝနာမြတ်ညာခေါ်တယ်အကြောင်းကျူတာရှိတာပဲဆိုတာပေါ့လေဟိုတုန်းကကြားဘူးနာပါအခုလက်တိအားထုတ်တဲ့အခါကျတော့ဟောအကြောင်းနဲ့အကျိုးနဲ့ကိုယ်တိုင်တွေ့တာဟိုဆန့်ထားတဲ့လက်ကလေးကိုယ်တော့မယ်ပရမဘာဖြစ်မလဲကိုယ်ကျင်တာလေး ကိုယ်ကျင်လို့ကိုယ်ပြေးလာတယ်မလားကိုယ်ကျင်တာကအကြောင်းတရားကိုယ်ရတာကလည်းအကျိုးတရားနော်အဲအကြောင်းနဲ့အကျိုးနဲ့ကကိုယ်တိုင်သိတာအဲ့ဒါဘာဝနာမြတ်ညာခေါ်တယ်ယုံနာတရားမျက်စိရဲ့သဘောပဲဆိုတာဟိုတုန်းကကြာကုနာဝသုဒ္ဓမြတ်ညာပေါ့နော်လက်တွေအားထုတ်လို့ကြောင်ကျိုးဆိုင်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားပုံကိုမြင်ပြီးတော့ပြောက်ကြားပြီးတော့ပြောက်နားပြီးပြောက်စားပြီးပြောက်ဖြီးပြီးပြောက်တီးပြီးပြောက်ဟုတ်လားမလားပူပြီးပြောက်အေးပြီးပြောက်ဆိုတာပေါ်ပေါ်ပြီးတော့ပြောက်ပြောက်သွားတဲ့ဟာလေးကိုကိုယ်တိုင်တွေ့လာအဲ့ဒါဘာဝနာမြတ်ညာခေါ်တယ် ဟုတ်လားအာကုဇရာမဟုတ်ဘူးကြောက်စရာကောင်းမှုတွေတွေ့လာတဲ့ဘာဝနာမြတ်ညာခေါ်တယ်သူသဘောတိုက်ပြီးဖြစ်ပုံတွေတွေ့လာတဲ့ဘာဝနာမြတ်ညာခေါ်တယ်ဟုတ်လားအဲ့ဒီညာလေအခုတင်မှာကတော့သုတမြတ်ညာသီလမြတ်ညာနေလည်းအခုဒီမှာဘာဝနာမြတ်ညာနဲ့ထပ်နေတယ်ဆိုတော့အဲကြားပြီးတော့သိရတဲ့ကိစ္စတွေမှာတော့ဘာလဲသုတမြတ်ညာအဓိကဖြစ်တယ်ပြာဏဖြစ်တယ်နော်လက်တွေအားထုတ်လို့သိရတဲ့အရာတွေမှာတော့ဘာဝနာမြတ်ညာအဓိကဖြစ်တယ် ခုတင်မှာပြတာကတော့ဘာဝနာမြညာကိုပြတာဘာဝနာမြညာဘယ်ကနေယူရမလဲဆိုတော့သူတရားထုတ်တဲ့အခါမှာယုံနာနေပိုက်ချသိမှုကအစဥပဒနာဉာဏ်ကြီးစစ်စစ်တက်သွားတာအဲ့ဒါပြီးတော့ဟုတ်လားအဥပဒနာဉာဏ်ကြီးပြည့်ပြည့်စုံပြီးတော့နောက်ဆုံးဖြတ်ကလေးဆိုအနိဒာနိဗ္ဗာန်ကိုသောတပတ္တိမညာပူညာနဲ့ပြီးသွားတာမဲ့ပညာကိုပညာဟုတ်လားအဲ့ဒါပညာဥစ္စာတဲ့အဲ့ဒါဒီပိုင်သွားပြီနော်ပိုင်သွားပြီ သောတာပန်မှာပိုင်သွားတယ်ဒီဉာဏ်นี่ဟုတ်လားဉာဏ်นี่ပိုင်သွားတယ်အဲ့တော့အလုံးတွက်စစ်လိုက်မယ်ဆိုလို့ရှိရင်ပါတယ်တော့ဘုန်းကြီးတို့တတ္တာဒနာသရတရားဥစ္စာဟုတ်လားမလားသီလဒနာသီလဥစ္စာပြီးတော့ဖြိရိဒနာအဲ့ဒါအရှက်ဥစ္စာဟုတ်လားပတ္တဗဒနာအကြောက်ဥစ္စာသုဒ္ဒဒနာအကြံဥစ္စာသာဂဒနာ စွန့်ကြဲဥစ္စာဟုတ်တော့လားစွန့်ကြဲမှုဥစ္စာပညာတနာအတိပညာဥစ္စာအလုံးပဲတစ်ခုရှိတော့ခုနှစ်ခုအဲ့ဒီခုနှစ်ခုကိုပါဠိလိုအရိယဓနလို့ခေါ်ဗမာလိုကဖြူစင်မြင့်မြတ်သောအရိယပုဂ္ဂိုလ်တို့ရဲ့ဥစ္စာတဲ့ကိုယ်ပဲဥစ္စာခေါ်တယ်ဟုတ်လားအဲ့ဒီသောတာပန်မှာအဲ့ဒီဥစ္စာခုနှစ်မျိုးနဲ့တပါးနဲ့ပြည့်စုံသွားတယ်ဟုတ်လားအရိယဥစ္စာခုနှစ်ပြား ကောင်းစွာရစီသည်တဲ့ဘ누구ရတာတော့ရတာသတ္တဗပုဂ္ဂိုလ်ရတာဘ누구ကရစီတာတော့ရအောင်လုပ်ပြီးတာတော့သတ္တပတ္တိမက်ကရအောင်လုပ်သတ္တပတ္တိမက်ဖြစ်လိုက်တာနဲ့အရင်းနဲ့နေပါကိုဖြတ်ကလေးဆိုမျက်မှောက်ပြုကြည့်လိုက်တာနဲ့ပဲတခါလေအဲ့ဒီသတ္တဗပုဂ္ဂိုလ်မှာအဲ့ဒီဥစ္စာခုနှစ်မျိုးတခါလေပိုင်သွားပြီဒီလိုဆိုလို့ရတယ်ဟုတ်လားကဲအဲ့ဒါလေးဆိုကြရမယ်အရိယဥစ္စာခုနှစ်ပြားကောင်းစွာရစေသည်ကောင်းစွာရ အရိယဥစ္စာခုနှစ်ဖြာပေါက်သွားရစီသည်အရိယဥစ္စာခုနှစ်ဖြာပေါက်သွားရစီသည်သို့ နားလည်ပြီနော်ဒါဥစ္စာဟိုတနည်းကဘုန်းကြီးအခြေခံပြီးတော့ပြောခဲ့ပါတယ်လောကမှာသိမ့်နဲ့ခြီပြီးတော့တန်ဖိုးရှိတယ်အဲကြောက်တံပရမယာတွေပေါ့လေဒါလောကမှာဥစ္စာတွေမှာကျင်းပါတယ်ဒါပေမဲ့လို့အဲ့ဒီဥစ္စာတွေကအန္တရာယ်လည်းရှိတယ်သူအဲ့ဒါမှနော်အဲပစ္စည်းတွေကလည်းရုပ်တုဖြစ်နေတော့မမြဲဘူးပစ္စည်းပိုင်တဲ့ပုဂ္ဂိုလ်ကလည်းမမြဲဘူးဟုတ်လား အဲတော့ကိုအသက်ထင်ရှားရှိနေတဲ့အခါမှာဥစ္စာကလည်းပဲအန္တရာယ်ကျင်းတယ်ကိုယ်ကလည်းပဲအန္တရာယ်ကျင်းတယ်ထားပါလိမ့်နောက်ဆုံးသိတဲ့အခါကျတော့ဟုတ်ဒါကြီးကိုလုံးစားကြရဒီလိုမလားစားကြရယူလို့ဖြစ်နိုင်တဲ့ဥစ္စာကတော့ဟောဒီကုသိုလ်ဥစ္စာပဲနော်ကုသိုလ်ဥစ္စာပဲကုသိုလ်ဥစ္စာဆိုတာကဒါနကုသိုလ်ဥစ္စာ ဒါတစ်မျိုးပြောလို့ရှိရင်ဟုတ်လားမလားသီလကုသိုလ်ဥစ္စာဘာဝနာကုသိုလ်ဥစ္စာကုသိုလ်တရားနာကြလို့ဖြစ်ပေါ်တဲ့ကုသိုလ်ဥစ္စာပြီးတော့ပါတော့အဲတရားဟောကြားလို့ရှိရတဲ့ကုသိုလ်ဥစ္စာဟုတ်မလားအဲအထူးအပြည့်ကုသတိပ္ပံတရားတွေအားထုတ်လို့ဉာဏ်ဤအစဉ်စဉ်ပြည့်ပြီးတော့နောက်ဆုံးဉာဏ်နဲ့ပါတတ္တပတ္တိမညာပူညာနဲ့တွေးလိုက်ပြီဆိုလို့ရှိရင်ဘ누구ကဖြစ်ဖြစ်မပြည့်ပြင်ထင်တော့တဲ့သတ္တာအစာကြီးဥစ္စာတွေဟုတ်လား အဲ့ဒီဥစ္စာကြီးကတော့ကိုယ်ပိုင်ဥစ္စာကြီးရဲ့သူကကျန်ကန်များမှာဘုန်းကြီးတို့ပြထားတာကအနုခာမိကဥစ္စာလို့ခြုံပြီးတော့ပြထားတယ်အနုကမိကဆိုတာကဒီကုသိုလ်ရှင်ကုသိုလ်ဥစ္စာရှင်နောက်ကိုအဲကပ်ပြီးတော့လိုက်ဥစ္စာခေါ်တယ်လူသွားလို့ရှိရင်ဘုန်းကြီးတို့အရေးထားလို့ရကြရဲ့လား မရဘူးအရေးကလည်းဘာတခါလဲကပ်ပါတာပဲဟုတ်လားမလားလူလှုပ်ရှားရင်အရေးကလည်းလှုပ်ရှားတာလူသွားရင်အရေးကလည်းကပ်ပြီးတော့လိုက်တာဟုတ်လားအဲ့ဒါအနုကာမိကဥစ္စာခေါ်တယ်ထားတယ်လို့မရကိုကမယူကြည့်ပေမဲ့လို့ပါမှာပဲဟုတ်လားပါမှာပဲဒါသိကြတယ်ဒါပြမှာပဲဘယ်နဲ့ထည့်သွားတယ်ဆိုတော့ဘယ်နဲ့ထည့်သွားမှာမဟုတ်ဘူးသူပါမှာပဲဟုတ်တယ်မလားလူသွားတဲ့ကအရေးဘယ်နဲ့ထည့်သွားတယ်အိတ်ထဲထည့်သွားတာပြည့်ထည့်ဘယ်နဲ့ထည့်သွားတယ်ကောင်းမွန်ရွက်သွားတာကောင်းမွန်ဆံပိုးသွားတာလည်းလွတ်သွားတယ်ဟမ် ကပ်ပါလာတာပဲဟုတ်လားမလားသူထဲစရာသူကြားမရှိဘူးအလိုလိုပါကပ်ပါပြုထားတယ်မသေးခင်ပြုထားတဲ့ကုသိုလ်တွေမျိုးမျိုးတွေကအဲ့ဒီလိုပဲလူသွားအရေးပါတယ်လို့ကောက်ကောက်လိုက်ပါတတ်တယ်ဒါကြောင့်မလို့သူ့ကိုအနုကာမိကဥစ္စာလို့ခေါ်တယ်ဟုတ်လားအဲ့ဒီဥစ္စာကမြင်စကောင်းတဲ့ယုတ်တုမဟုတ်တော့ဘ누구ကအနိုင်ကျင့်နိုင်မလဲဘယ်တစ်ခုကလာပြီးတော့တိတ်တိတ်ခိုးယူနိုင်မလဲဘယ်တစ်မြတ်ကလာပြီးတော့တိုက်ယူနိုင်မလဲ ဘယ်အလူချမ်းကတိတ်တိတ်လေးလာပြီးတော့မှလက်နဲ့ကြပြီးတော့ယူပါနိုင်မှာမလဲဘယ်ပုဂ္ဂိုလ်ကအာနာသိမ့်သုံးပြီးတော့သိမ့်နိုင်မှာမလဲလိမ့်နိုင်ဘာမှအနောက်ကျန်ဖြစ်နေဟုတ်တော့လားဒါမှလို့သူ့ကိုအတ္တိယလို့လည်းခေါ်တယ်အတ္တိယအနိုင်ကျင့်မခံရတာတဲ့ဟုတ်လားအနိုင်တဲ့ပြုပြီးတော့အသိမ့်မခံရတဲ့ပစ္စည်းတဲ့မြင်မမြင်ရပဲဟုတ်တယ်မလားကိုယ်နဲ့မကွာတခြားပါပါနိုင်နေပြီးတော့အနိုင်ကျင့်မခံရဘူး ဘယ်တော့ကောင်းကြလဲပစ္စည်းရတာမလားအဲတခြားပစ္စည်းတွေကတော့အကုန်လုံးအနိုင်ကျခံရတာလည်းရှိတယ်ဟုတ်လားပြီးတော့တခြားအဲဘဝတစ်ပါးသွားတဲ့အခါလည်းကြီးလို့မရဘူးခုတနေ့ကဘုန်းကြီးများပြောခဲ့တယ်အရှင်ဝရထပါဠိအကြောင်းပြောခဲ့တယ်မလားအဲဓမ္မဒီသတရား၄ပါးမှာလေအတ္တကောလောကောတပ္ပံဘာယသမဏိယဟုတ်လားမလားလောကသူရောကိုယ်ပါတတ်တော်အပေါင်းအတ္တကောကိုယ်ပိုင်ဥစ္စာမရှိပါတဲ့။နို့ကိုလုံးလာဝိရိယနဲ့ကိုရှာဖွေပြီးတော့ စုဆောင်းထားတယ်ပစ္စည်းဥစ္စာတွေကကိုယ်ပိုင်မဟုတ်ဘူးလားလို့မေးเสียရှိပါတယ်ဟုတ်လားဒီလိုလောကအနေရတော့ဒါကိုယ်ပိုင်ဥစ္စာတော့ကိုယ်ပိုင်ဥစ္စာပါပဲဟုတ်လားကိုယ်ပိုင်ဥစ္စာလို့ဆိုရတာပါပဲဒါပေမဲ့လို့ကိုယ်အနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကပေါ်သွားလို့ရှိရင်ကိုယ်ပိုင်ဟုတ်သေးရဲ့လားမိကျက်စီမယ်ရေးစစ်ကျက်စီမယ်တကူအန္တရာယ်တွေ့မယ်ဆိုလို့ရှိရင်ဘယ်လိုလဲကိုယ်ပိုင်လေးလား ပိုင်ဘူးဟုတ်တယ်မလားအဲနောက်ဆုံးကွယ်လွန်သွားတဲ့ခါကျတော့ယူလို့ရလားဘာမှယူလို့မရသဗ္ဗံဘာယကမဏီအကုန်လုံးထားခဲ့ပြီးတော့သွားရမှာဟုတ်လားယူလို့မရကိုယ်ပဲဥစ္စာမရှိပါစွန့်ခွာသွားရမယ်တကားဆိုတာကရှင်ရထဘာလာကမှာဒုဒိသမြတ်စွာဘုရားအနေကြားတဲ့တည်းယူကျွတ်ချက်ပေါ်ပြထားတာဟုတ်တယ်မလားပြီးတော့ထားရမယ့်ပစ္စည်းတွေကအမျိုးအစားနဲ့ခွဲလိုက်မယ်ဆိုလို့ရှိရင်၃မျိုး ယူလို့ရနိုင်တဲ့ပစ္စည်းကတစ်မျိုးပဲအလုံးပေါင်းတော့ဘယ်လိုမျိုးရှိတော့ပစ္စည်းလေးမျိုးဥစ္စာလေးမျိုးဟုတ်တယ်မလားအဲ့ဒီဥစ္စာလေးမျိုးကတိသာဝရဥစ္စာတိဇေကမဥစ္စာသုံးအင်္ဂသမဥစ္စာနဲ့လေးအနုဂမိကဥစ္စာတဲ့ဥစ္စာဘယ်လိုမျိုးရှိပါတော့လေးမျိုးကဘာပါတော့သာဝရဥစ္စာဇေကမဥစ္စာ အင်္ဂသမဥစ္စာနဲ့အနုကာမိကဥစ္စာဟုတ်လားဥစ္စာ၄ဓာတ်အဲကွဲပြားဟန်နဲ့ကြံကံဤတို့မိတ်ဆိုပြဒါတော့မလားကြံကံဤတို့ပြပါလေဟင်းကဲအဲ့ဒါလေးဆိုကြည့်ကြစို့ဥစ္စာ၄ဓာတ်ကွဲပြားဟန်ကြံကံဤတို့မိတ်ဆိုမိတ်ဆိုပြ ဥစ္စာလိဒံကွဲပြားဟံကျန်ကံဤသို့မိတ်ဆိုပြဥစ္စာလိဒံကွဲပြားဟံကျန်ကံဤသို့မိတ်ဆိုပြ ၄ပါးကပထမဆုံးသာဝရဥစ္စာဆိုတာသာဝရဆိုတာကတည်တတ်နေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်။ရွှေ့လို့ကြောင်းလို့မရဘူးဆိုတဲ့အဓိပ္ပာယ်ရတယ်။အဲတော့ခွန်ကြီးတို့အခုရွှေ့လို့ကြောင်းလို့မရတဲ့ဥစ္စာတွေကဘာတွေတော့လေတို့ရာတို့ဟုတ်တယ်မလား။အမှန်ခံရတဲ့တိုက်တာကြီးတို့ပေါ့လေရွှေတွင်းတို့ငွေတွင်းတို့ရေနံတွင်းတို့ဆိုတာပေါ့လေပိုက်ဆိုင်တဲ့ပုဂ္ဂိုလ်တွေတဏှာမှာအခြားတဏှာပြောင်းပြသွားပြီဆိုလို့ယူလို့ရရလား။မရဘူး။အဲဒါသာဝရဥစ္စာခေါ်တယ် လူတွေမှာဆိုလို့ရှိရင်များများလေတွေယာတွေအဲခုနဘာတွင်းနေကြတွင်းနေပါပိုင်ဝင်မယ်လို့ကိုနေဖို့ရမိသားစုနေဖို့ရအတွက်ညီွက်သေးတော့ဒါတော့ရှိရတယ်မလားကိုပဲမရှိတော့အနှားရှိရတာမလားအဲ့ဒါသာဝရဥစ္စာခေါ်တယ်ကျင်းလို့ရသကောင်းရင်လားဒီသာဝရဥစ္စာနဲ့မရဘူးမှန်တယ်မလားရှိရတယ်ဒီကမတည်ခင်လေးတော့သာဝရဥစ္စာကြီးမြည်ကြီးမြည်ကြီးပေါ်တည်နေတဲ့ပုဂ္ဂိုလ်တွေဆိုတော့မြည်နဲ့ကျင်းမှမကျင်းနိုင်ဘူးအဲ့ဒါမလား ကိုမိသားစုနေထိုင်ရုံပေါ့လေရေကွက်ကလေးအိမ်ကွက်ကလေးပေါ့လေဒါသာဝရဥစ္စာပဲနော်အဲရှုနေရတာဥစ္စာဟာတဲ့ခေါ်ပါသာဝရတဲ့နော်ပါတယ်လို့ရှုလို့ကြောင်းလို့မရတဲ့ဥစ္စာကိုဘာဖြစ်လို့သာဝရဥစ္စာနော်ယာတို့လေတို့မြေတို့ဟုတ်တယ်မနော်ခြံတို့ပေါ့လေနော်ဒါတွေပေါ့ခုနကရင်နံတွင်းတို့ဘာတို့ဖြူတွင်းတို့ငွေတွင်းတို့တတ္တုတွင်းတို့ဒါတွေပေါ့ဟုတ်တယ်မနော် အခုတော့လူတွေကတော့ဒီတွင်းနေမပိုင်ရတော့ပါဘူးကဲဆိုရမယ်အဲ့ဒါလေးကြောက်မရတာပု္ပ္ပာဟာဘောဘာသာဝရကြောက်မရတာပု္ပ္ပာဟာဘောဘာသာဝရဆို ရင်ကမဥစ္စာဆိုတာကသူကပိုင်ဆိုင်တဲ့ပုဂ္ဂိုလ်တဏှာမှတဏှာသွားလို့ရှိရင်ကြောက်ရွံ့ယူသွားလို့ရတဲ့ဥစ္စာပေါ့ဟုတ်လားအဲ့ဒါတွေကဘာတွေတော့လူအသုံးဆောင်ပစ္စည်းတွေပေါ့ရွှေငွေကြောက်တံပရမညာပါတော့မလားအဝတ်တန်စာတွေပြီးတော့အိမ်သုံးပို့ဖွဲ့အဲတလဲထိုင်အောင်ဒီဘက်ကပစ္စည်းတွေပြီးတော့မလားကျွဲတွေနွားတွေမြင်းတွေပြီးတော့ရင်မျိုးမျိုးတွေပေါ့လားကြောက်လို့ရှိလို့ရတယ်မလား ဒါဒီပါပဲလားဒါတော့နားလဲပါတယ်နော်အပြောင်းရွှေ့ရတာဥစ္စာဟာကောပါစီငမပေါ့နော်အစိုးရမပြောင်းရွှေ့ရတာပြောင်းရွှေ့လို့ရတဲ့ဥစ္စာနော်ပြောင်းရွှေ့ရတာဥစ္စာဟာကောပါစီငမပြောင်းရွှေ့ရတာဥစ္စာဟာကောပါစီငမဆို ဓမ္မဥစ္စာနဲ့လည်းပဲလူသားတွေဟာကျင်းကျင်းစကောင်းရဲ့လားကိုယ့်ရဲ့အခြေအနေအတားအဆလိုက်တော့အသုံးဆောင်ပစ္စည်းတွေကကြွာချသွားတာတော့ဒါတော့ဟုတ်တယ်မလားပြီးကြတယ်နော်အင်းခြေအနေကောင်းရင်ကောင်းတော့ပေါ့ဟုတ်တယ်မလားဒီအသုံးဆောင်ပစ္စည်းတွေကညံ့နာရဲ့အလောတော်ရဲ့တော်တော်လေးကောင်းကောင်းမွန်မွေရာသာကြွာချတာပါပဲဟုတ်လားအ ਨੇ ဆုံးဝုဖို့ရဲ့ဘာဖြစ်တော့ အဲသာဝရဥဖွက်တည်းရပြီးတော့ပဲလို့အိတ်ဖို့အိယာနေရတယ်ဟဲ့မလားအဲဒီရတဲ့ရှိရတာပဲဒီတိုင်းဒီတိုင်းသိနေရတယ်ဟဲ့မလားလိုအပ်တဲ့ခါတွေအသုံးဆောင်ပြီးရှိတယ်ပေါ့ဒါပါပဲအဲ့ဒါကြီးရှိရတယ်ပြီးတော့နောက်တစ်ခုကအင်္ဂသမဥစ္စာအင်္ဂသမဥစ္စာဆိုတာကအင်္ဂါခြေလက်နဲ့တူတဲ့ဥစ္စာတဲ့ဘုန်းကြီးတို့ကလူတွေမှာရှိနေတဲ့အင်္ဂါစိတ်ပိုင်းတွေရှိတယ်မျက်စိအင်္ဂါနားအင်္ဂါနှာခေါင်းအင်္ဂါရှားအင်္ဂါဟုတ်တယ်မလား လက်အင်္ဂါခြေအင်္ဂါဒါတွေရှိတယ်မလားလက်မှာလည်းပဲလက်ချောင်းလေးတွေခြေမှာလည်းပဲခြေချောင်းလေးတွေရှိတယ်မလားအဲကိုယ်တွင်းမှာလည်းမြင်ရတဲ့ကလေးစားတွေအသေးတွေဘာတွေသူရှိတယ်မလားသိပိုင်းဟုတ်လားဒါလေးတွေချုပ်ကြည့်လို့ရှိရင်တော့ဘာမှအတုံးဝင်လာဘူးသိရတယ်မှားတော့သူကိစ္စသူဆောင်ရင်းနဲ့အတုံးဝင်နေတာလေးတွေမျက်စိမရှိမျက်စိချိုးတဲ့နေပါလေမမြင်ဘူးပေါ့နားမရှိမကြားဘူးပေါ့ဟုတ်မလားနှာခေါင်းမရှိပိတ်နေရင်ရှူလို့ရှာဘူးကရှာမရှိဘူးလို့နေမလား စားလို့မရဘူးပေါ့အရသာခံလို့မရဘူးစကားပြောလို့မရဘူးပြောမလားလက်မရှိမဖြစ်ဘူးလက်ကင်လို့ပြောလို့မရဘူးဟုတ်တယ်မလားရှိတော့မရှိလို့ရှိရင်နေကြည့်ပါမရနိုင်မသွားနိုင်ဘူးမလားအဲပေါက်ကြည့်လို့ရှိရင်တော့တိတ်အရာမရောက်လာဘူးလို့ဖြင်းပေမဲ့လို့ချုံငယ်သွားရင်အဲ့ဒါလေးချုံငယ်နေတော့တိတ်ပြီးတာတယ်ဒါမရှိတဲ့အတွက်ငါခက်နေတယ်ဟုတ်တယ်မလားလက်ချောင်းလေးတွေအတူတူပဲဒီကလက်မလည်းအသုံးကြတယ်လက်ကြီးကလည်းအသုံးကြတယ်ဟုတ်မလားအတူတူကလည်းအသုံးကြတယ်ဒီဟာနဲ့ အဲအဆုံးကြဆုံးကတော့မျက်စိနားနှာခေါင်းရှားဘာလို့ဆိုလက်ခြေဒါတွေကအဆုံးကြဆုံးဟုတ်လားမလားစိတ်သုံးကြတာကိုရေရောက်ပစ္စည်းရတော့သူပြောကြမရှိတော့အဲတဲတို့ဘာတို့ကတော့ဒါကတော့အမှန်တိမ်မွေးတဲ့ဟာကြီးပဲနော်သူကသုံးနေရတယ်သူကကောက်နေရတယ်ဒါတွေလည်းသုံးကြတာပဲကုန်တော့လားအဲ့ဒီလက်ချီအင်္ဂါနဲ့တူတဲ့ဥစ္စာတစ်မျိုးတဲ့အဲ့ဒါကဘာတွေလဲဆိုအတ္တပညာတွေနှုတ်မှုအတ္တပညာ အဲလက်မှုဆက်မှုအတ္တပညာအခုကာလဆိုလို့ရှိရင်အဝိဇ္ဇာတ္တနဲ့သိပ္ပတ္တတွေပေါ့ဒါတွေပေါ့ဟုတ်လားမလားသာဝတိကြည်တယ်ဖို့ရာအတွက်ပေါ့ဒီသံဝါကြောင့်ပညာတွေပေါ့အတ္တပညာတွေအဲ့ဒါသင်္ကသမဥစ္စာလို့ခေါ်တယ်နားရတယ်မလားကုဋိဌာန်းတဲ့ပုဂ္ဂိုလ်ကလည်းကုဋိဌာန်းတဲ့တတ်ရတာပဲဟုတ်တယ်မလားလီသမားလည်းဒီလိုတတ်ရမယ်တမန်သမားလည်းမဖြစ်ဘူးတမန်ခတ်တတ်ရမယ်ဒီလိုမလားอืมတဲ့လေသမားလည်းလေသမားတခြံသမားလည်းခြံတတ်တတ်ရတယ်မတို့မတတ်ဖဲနဲ့လို့လို့ရှိပါမလားအဲဈေးတွေကလည်းမဖြစ်ဘူးအယောင်းဝင်ပညာတတ်ရတယ်လို့မလား ယုံသမားလည်းပဲဒီဒီတတ်တွေဘာတွေဒါတွေပေါ့ဥချုပ်ရတတ်တွေပေါ့အမျိုးကြီးအများကြီးပေါ့ဒါကြီးသူ့တတ်တွေရှိတယ်ဘုန်းကြီးတို့ကလည်းတတ်ရှိရတာလားမှာဘုန်းကြီးတို့တတ်ဘုန်းကြီးတို့တတ်ကပါလေညာဆိုအကျင့်ပေါ့ဒီတတ်ရှိရတယ်ဒီကတိခါတတ်တယ်ဟာလားမလားဒါရှိရတယ်မရှိရင်ငတ်သွားမှာပေါ့ရှင်းလို့နေရင်လူရပဲကြည်ညိုရမယ်မကြည်မကြည်ညိုပါဘူးတော့ငါ့ဖို့သိကြတာပေါ့ဟုတ်တယ်မလားတက်ရှိရတယ်ဒါလေးဒါလေးတိတ်အသုံးကြတာဟုတ်လားအဲလောကမှာလည်းပဲအခုအယူပဲလိုက်တတ်တိတတ်တိုက်တဲ့ အဲနှုတ်ဝတ္တတုလက်မှုအတ္တတုဆက်မှုအတ္တတုသံဝဉ္ဇတတ္တိဒါကြီးတတ်ထားရတယ်ဟုတ်လားတတ်ထားတော့ဗာပြည့်တော့ကိုလက်ချီအင်္ဂါသုံးနေရင်အသုံးချလို့ဖြစ်တယ်မလားသံဝဉ္ဇတတ္တထားလို့ဖြစ်ပါပြည့်တော့အသုံးချလို့ဖြစ်တယ်ဟုတ်လားအသုံးချလို့ဖြစ်တယ်ဒီပါအဲ့ဒီလိုကိုလက်အင်္ဂါနဲ့တူတဲ့အတ္တပညာအင်္ဂသမဥစ္စာလို့ခေါ်သည်တဲ့ဟုတ်လားအင်းကျေရည်ဆိုပါနော်အင်း လက်ချီအင်္ဂါပဲအကုန်လုံးအင်္ဂါတွေတော့အစုံမထည့်နဲ့အဲ့ဒါမှလက်ချီအင်္ဂါအဲလက်ချီအင်္ဂါလက်ချီသူးစွာတတ်ပညာတဲ့ခေါ်ပါအင်္ဂါသမဟုတ်လားမလားအင်္ဂါသမအင်္ဂါဆိုတာအင်္ဂါသမဆိုတာတူညီတာဟုတ်လို့အင်္ဂါချီလက်တည်နေတူညီတဲ့တတ်ပညာနော်ဆိုရမယ်လက်ချီတူးစွာတတ်ပညာခေါ်ပါအင်္ဂါသမခေါ်ပါ လက်ချေလက်ချေတူစွာသတ်ပညာပေါ်ပါအင်္ဂသမလက်ချေတူစွာသတ်ပညာပေါ်ပါအင်္ဂသမ တော့လောကထဲမှာလူရဲလို့ဖြစ်လာပြီဆိုလို့ရှိရင်ဒီလူကိစ္စတွေဆောင်ပြီးတော့လူလောကမှာနေရမယ်ဆိုဒီတတ်ပညာတော့တတ်ရတယ်ဟုတ်လားမတတ်ရင်ငါချင်းနဲ့ချိုးတယ်နေတဲ့ပုဂ္ဂိုလ်ဟာစိတ်ဝင်နေစရာကောင်းလားဟုတ်လားစိတ်ဝင်နေစရာကောင်းလားအဲ့တော့သူအရွယ်လိုက်သင်ကြားမယ်တတ်ပညာတွေသင်နိုင်လောက်တဲ့တတ်နိုင်လောက်တဲ့အခြေအနေရှိပါလေကိုကဒါတွေကိုဒီတတ်ပညာရဖို့ရမမြန်လို့ဘူးဟုတ်တယ်မလား အဲသင်ကြားပြီဆိုလို့ရှိရင်ပြင်းပြီးပြင်းတွဲပေါ့လေဒီလိုစားစားမရှိဘူးစိတ်ပါလဲပါမရှိဘူးဆိုလို့ရှိရင်တော့ဒါနောက်တစ်ချိန်မှသူငတ်ဖို့တာပဲဟုတ်လားဒါသိကြတယ်ပြီးတော့အတ္တပညာအရွယ်လိုက်သင်ကြားရတယ်ပညာရှိတဲ့နဲ့တူတဲ့အသုံးဝင်တဲ့တတ်ပညာတဲ့ဒါလည်းသင်ကြားပါတဲ့ဟုတ်လားအဲ့တော့သင်ကြားတော့တတ်ပညာတတ်ပြီးတတ်တော့ဒီပညာကိုလည်းပဲကိုကအသုံးချပြီဆိုလို့ရှိရင်ဘာဖြစ်တော့လုပ်ငန်းရဲ့တန်ဖိုးရမလားဘူးလား အာထုတ်ကြလောက်ခုနအမြတ်ဆုံးညရက်လက်တွေထွက်လာတယ်မလားရက်လက်တွေထွက်တော့ဒီတဲကခုနသာဝရဥစ္စာငကူကမကောင်းသေးရင်မကျေသေးရင်ကောင်းအောင်ကြည်အောင်ခံနိုင်တယ်မလားဒီကမဥစ္စာလည်းပဲညံ့နေသေးရင်နည်းနည်းကောင်းအောင်လုပ်နိုင်တယ်ဟုတ်တယ်မလားကောင်းတဲ့ကောင်းအောင်လုပ်နိုင်တယ်ဒီအတတ်ပညာအကြောင်းပြုပြီးတော့သဘုံဝါရောက်ပြုတဲ့အတွက်ပစ္စည်းတွေကိုမှပြည့်စုံလာပြီဆိုလို့ရှိရင်သာဝရဥစ္စာကောင်းအောင်ဒီကမဥစ္စာလည်းကောင်းတဲ့ကောင်းအောင်လုပ်နိုင်လူအစဉ်တမ်းမှီပြီးပေါ့လေနေနိုင်တယ်ဟုတ်တယ်မလားနေနိုင်တယ် နေနိုင်တဲ့ထားပေါ့လေစေတမိမိနေနေစေတမိမိနေနေတဲ့ထားပေါ့ဒါပေမဲ့လို့အဲ့ဒါတွေကခုနပြောခဲ့တယ်လောကသူရောကိုယ်ပါတ attva ပေါင်းအတ္တကောကိုယ်ပဲဥစ္စာမရှိဘူးတဲ့ဟုတ်လားသာဝရဥစ္စာလည်းပဲကိုယ်ကပိုင်ပြီလို့ဆိုမယ်လို့ကိုယ်အနိုင်ကျင့်တဲ့ပုဂ္ဂိုလ်ပေါ်သွားရင်ဘာဖြစ်လို့လက်မဲ့ဖြစ်ပြန်ရောသင်္ကမဥစ္စာလည်းထုံကြီးလည်းကောင်းမောညာသူပေါ်သွားရင်ဟုတ်လားတခုမြတ်တွေကပေါ်တိုင်းကိုယ်လက်မဲ့ဖြစ်ပြန်ရောဟုတ်လားမိလောင်ပဲရေတွေပါကြီးကြီးမဲ့ဆိုလက်မဲ့ဖြစ်ပြန်ရော ခုနအင်္ဂသမဥစ္စာလည်းပဲကိုကသင်ထားလို့ဟိုမြင်စကောင်းနဲ့ဟာမဟုတ်ပြီမဲ့လို့အဲကိုယ့်ကိုအနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကဤတတ်ပညာအသုံးမချရဘူးလို့ဟန်တာထိုင်ပဲလို့လေဟမ်အခုအသက်ရှင်တဲ့ခဏမှာဥကအသုံးဝင်ဖြစ်နိုင်တယ်မလားဖြစ်နိုင်တယ်နောက်ဘဝယူဖို့ဝေးလို့ဒီဘဝမှာကိုပဲအနောက်အချက်တွေကပေါ်တဲ့ဟာတွေဒါမလို့ ကိုယ်ပိုင်ဥစ္စာမရှိဘူးလို့မြတ်စွာဘုရားတော်ကဟောတာဟုတ်လားကဲအနောက်ကျကျင်းလို့ဒါဒီကိုယ်ပိုင်ဥစ္စာအနေနဲ့ပေါ့လေဟုတ်ပါတယ်လို့ဆိုပြီးမယ်လို့နောက်ပြီးတဲ့ခါကျတော့ပဲဒီခါကျတော့ဒီတော့သဗ္ဗံပဟာယကမဏိယနဲ့သဗ္ဗံပဟာယရှိရှိသမျှသာဝရဥစ္စာသင်္ကမဥစ္စာနဲ့သင်္ကသမဥစ္စာတွေကိုတဲ့ထားခဲ့ပြီးတော့တဲ့ဓမ္မဉာဏ်နောက်သွားရတော့မယ်သူတို့ဘာမှယူလို့မရဘူးဟုတ်လားဒီဘဝကအဲခုနဟိုလော့ကီ ဘွယ်တူးကြီးရှိထားတဲ့ပုဂ္ဂိုလ်ဟာနောက်ဘဝဘွယ်တူးလေးပိုက်ပြီးတော့သွားမွေးတာမဟုတ်ဘူးဟုတ်လားတရားတွေထပ်ပြရသေးတာသိမလားတိုက်ကြလို့မရဘူးလို့ရတယ်ဆိုနောက်ဘဝဘွယ်ဘွယ်တူးလေးပိုက်ပြီးပိုက်ပြီးတော့အမေဝါဆွဲမှာတော့မလားပိုက်ပြီးတော့မွေးပရိသေတွေရှိလာမှာကွာနောက်တော့ဘာလို့ငါဘာပွဲရတယ်ဆိုသူရှိမယ်မလားဒီလိုမရဘူးဒီလိုမရဘူးအကုန်လုံးထားခဲ့ရမှာတဲ့ဟုတ်လားအဲဒီလိုရတဲ့ခါတော့ခုနနုကမိကဥစ္စာတဲ့နော်နုကမိကဥစ္စာတဲ့ လူသွားရင်အရေးတက်ချက်ပါတယ်လို့လောက်ထားတဲ့ကုသိုလ်ရှင်နောက်ဘဝလာလို့ရှိရင်နောက်ဘဝလိုက်ပြီးတော့အကျိုးပေးတဲ့ဟာတဲ့အဲ့ဒါအနုကာမိကဥစ္စာအဲ့ဒါမှသူကအနိုင်ကျင့်လို့မရဘူးဘသူမှအနိုင်ကျင့်လို့မရဘူးဒီဟာကိုအဲ့ဒါမှလားဘသူမှအနိုင်ကျင့်လို့မရဘူးအဲ့တော့သူရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်ခုနစောစောပိုင်းကပြောခဲ့တဲ့လောကီနဲ့စတဲ့ဥစ္စာ၃မျိုးကိုလည်းပဲခုအတိုင်းတာနဲ့ကုကုစွမ်းစွမ်းဤတတ်တယ်ပေါ့လေဆရာရောက်ပြကြရှိရမယ်ဟုတ်လားတရားပြဆရာဟုတ်ရမယ် သို့တော့သူနဲ့မပြီးသေးဘူးဆိုတာလည်းကောင်းသဘောပေါက်ပြီးတော့နောက်ဘဝယူလို့ရတဲ့ဥစ္စာကိုလည်းပဲဘာဖြစ်တော့ထုတ်ထုတ်ထဲတယ်လေကြီးကြီးစုံစုံလေးလို့ဖို့လိုအပ်တယ်ဆိုတာကောင်းသဘောပေါက်ရမယ်။ဒါကြောင့်မတည်ခြင်းလေးမှာဒါနာကုသိုလ်ပြုရမယ်၊သီလကုသိုလ်သီလတွေကောင်းရမယ်၊မိမိစိတ်တွေစိတ်ထားတွေကျိုးပြပေးရမယ်။အခုလိုအဲအဖို့တန်တဲ့တရားကြီးကြားနာရမယ်၊ကိုယ်ကလည်းပဲဖြန့်ပြပေးရမယ်ဟုတ်မလား။ အဲတရားချံပြူတဲ့ခန္ဓာပုဂ္ဂိုလ်တွေကိုလည်းကိုယ်ကတတ်နိုင်မြတ်ဆွမ်းသင်္ကန်းကြောင့်ရှိရှိလေးပါးနဲ့ကူညီရမယ်ဒီလိုမလားအဲလူမှုကုသိုလ်ရေးတွေရှိတဲ့အဲ့ဒါကြီးလည်းကိုယ်ကကူညီရမယ်စီအောင်တို့ဘာတွေဆောက်တာစာသင်ကျောင်းတွေဘာတွေဆောက်တာလားမလားအရရွာမှာတရားတွေဘာတွေမကောင်းမှုဆိုပြင်တာလမ်းတွေဘာတွေမကောင်းမှုဆိုပြင်တာပေါ့ဒါကြီးကုသိုလ်တွေလေအဲ့ဒါကြီးလုပ်ရမယ်အဲ့ဒါမလားသူအားဖြင့်ကုလသာသနာတော်ကြီးကိုတင်ကြိုက်တဲ့အခါမှာအထုရတဲ့ကိုသိခံတရားမျိုးကိုလေခုနအရိယာဖြစ်သွားတယ်အ ਨੇ စုံတတ္တပါဖြစ်သွားပြီးအထုရမယ်ဒါမှသိချဟုတ်တယ်မလားအဲ့တော့ ကိုယ်နဲ့မကွာဓာတ်ချက်ပါခေါ်ပါအနုဂါမိကာတဲ့ဓာတ်ချက်ပါနိုင်တဲ့ကုသိုလ်မျိုးတဲ့အဲ့ဒါအနုဂါမိကာဥစ္စာဆိုရယ်နော်ဒါဆိုရမယ်ကိုယ်နဲ့မကွာဓာတ်ချက်ပါဓာတ်ချက်ဆိုတာသိရလားဓာတ်ချက်ဆိုတာကပ်ပြီးတော့ပါသွားတာမလားဖာလို့မရဘူးဖာလို့မရဘူးတားခဲ့လို့မရဘူးခုနလူသွားလို့ရှိရင်အရေးကဓာတ်ချက်ပါသွားဟုတ်တယ်မလားအဲ့ဒါအဲ့ဒါဓာတ်ချက်ပါခေါ်တယ်ကိုယ်နဲ့မကွာဓာတ်ချက်ပါခေါ်ပါအနုဂါမိကာ ကိုယ်နဲ့မကွာသက်ချက်ပါကောဘာနုကာမိကကိုယ်နဲ့မကွာသက်ချက်ပါကောဘာနုကာမိက ဒါတော့ကအတ္တကောလောကသဗ္ဗမာယကမဏိယသူရောကိုယ်ပါတ attva ဘောမှာကိုယ်ပိုင်ဥစ္စာမရှိဘူးဆိုတာအဲဒါကုနာလောကီပစ္စည်းတွေကိုပြောတာနော်လောကီဥစ္စာတွေကိုပြောတာပြီးတော့ပိုင်သမျှပစ္စည်းတွေလည်းအကုန်လုံးထားခဲ့ပြီးတော့တွားရမယ်ဆိုတာလည်းပဲပိုင်သမျှပစ္စည်းဆိုတာကသာဝရဥစ္စာသင်္ကမဥစ္စာနဲ့သင်္ကသမဥစ္စာဒါကိုပြောတာခုနဟာကတော့ထားခဲ့လို့မရှိဘူးယူကိုယူရမှာအဲ့ဒါမလားယူကိုပါကူပါသွားတဲ့ဟာလေနော်အဲ့တော့ပါကူပါသွားရမယ် ဥစ္စာတွေကကိုယ့်အတွက်စိတ်ချလောက်တဲ့ဥစ္စာဘယ်လောက်ရှိမလဲဆိုတာဘုရားရှင်ပြည့်ပြည့်ကြည့်ရနော်ဒါနပြည့်ကြည့်လိုက်ပေါ့ဟုတ်လားလောက်တော့လောက်ပါရဲ့ဒါနဲ့ဒီဒါနကဟိုဟိုလူကြားကောင်းအောင်ဘောလိပကာသနာဟုတ်လားမိကြီးပြီးတော့လုပ်တဲ့ဒါနလားဘာလို့ညာလားဟုတ်တယ်မလားအဲ့ဒီပြည့်ကြည့်ရမယ်တကယ်ကိုအများကြီးရှိဖို့လုပ်တဲ့ဒါနလားနိဗ္ဗာန်ဥတည်ပြီးတော့လုပ်တဲ့ဒါနဆိုတော့တွေ့ကြည့်ရမယ်အဲ့ဒီလိုဒါနမျိုးဟုတ်လားဒါနတော့ရှိပါရဲ့သီလ မိမိကိုယ်နှုတ်ပြောကြတဲ့ဖက်သားပုဂ္ဂိုလ်တွေပေါ့လေဒုက္ခမပေးတာပေါ့ကိုမှုလုံးမှုတွေစောင့်ကြည့်တာဟုတ်လားမလားဟောတိလကုသိုလ်တွက်ကြည့်ပေါ့တွက်ကြည့်ရင်ဒါကိုယ့်အကိုရှင်းနေတာနော်ပြီးတော့တရားမှတစ်ချက်ဆက်ပြီးတော့မိမိစိတ်နေစိတ်ထားကိုတိုးပြင်ပေးတဲ့ဘာဝနာကုသိုလ်မျိုးဘလောက်ရှိငါတို့ရှိနေမလဲဟုတ်လားမတောက်တဲ့ခေါက်လေးပေါ့လေဟုတ်လားအဲမတောက်တဲ့ခေါက်လေးလူတရားထိုင်တာမျိုးပေါ့ဒီဒါမျိုးပဲလားဟုတ်လား အဲတော်တော်ကြီးအချိန်ကြာကြာသောက်ချပြီးတော့ပြေဝသွားတယ်ငါတို့ထိုင်ထိုင်လို့တရားတွေပြေဝသွားပါလားဆိုတော့တွက်ကြည့်ပေါ့တွက်ကြည့်ရှင်းရတာနော်ရှင်းနေတာပဲအဲ့တော့စိတ်ချရဆုံးကဘာတော့ခုနပြောခဲ့တဲ့သတိထားတရားကြီးအားထုတ်လို့နဲဆိုသမထူရသွားမှာဒါမှစိတ်ချရတယ်ဟုတ်လားအဲ့ဒါအရိယဥစ္စာအဲ့ဒီအရိယဥစ္စာမျိုးပေါ့အနုဂါမိကအဲ့ဒီလိုအရိယဥစ္စာမျိုးကိုပိုင်သွားပြီဆိုလို့ရှိရင်ဘယ်တော့မှအနိုင်ကျင့်နိုင်တော့ဘယ်တော့မှလည်းမပြောက်ပြတ်နိုင်တော့ဒီဥစ္စာဟုတ်လားမလားဘယ်တော့မှမှိမ့်မိသွားတာမရှိတော့ဘူး ဟုတ်လားတံမြားတစ်ချောင်းလုံးမှာအဲ့ဒီဥစ္စာကိုခါတဲ့ကိုယ်ပဲဥစ္စာကင်ပြီးတော့ပေါ့လေမောနိုင်ကြွားနိုင်အနေနဲ့ရောက်သွားလောကီဘက်ကတွေ့မယ်ဟုတ်တယ်မလားအဲ့ဒီဥစ္စာရှိရမယ်တဲ့ဒီလိုဆိုတယ်နော်အဲ့ဒီဥစ္စာဒီမြင်နာလေကြိုက်မလားအဲ့တော့အခုအရိယာတို့ပိုင်တဲ့ဥစ္စာကခုနအခုပြောခဲ့တဲ့ဥစ္စာ၄မျိုးတဲ့ကဘာနဲ့သက်ဆိုင်နေလဲအနုကာမိကဥစ္စာနဲ့ဒီဟုတ်တယ်မလားအနုကာမိကဥစ္စာကိုဖွဲလိုက်တဲ့ခါကျတော့ဒီထဲမှာ ကိုယ်နဲ့မကွာပါနိုင်တဲ့သရတရားထက်တန်တဲ့သရတရားတွေယူရမှာဟုတ်မလားသီလဥစ္စာတွေပြီးတော့ဟိဥစ္စာတွေဥတ္တပဥစ္စာတွေတုတ္တဥစ္စာတွေပြီးတော့သာကဥစ္စာတွေပြီးတော့တော့ပညာဥစ္စာတွေဒီမှာလူကမိတာလည်းပါတယ်အဲ့ဒါတွေကိုယူသွားလို့ရတယ်အဲ့ဒီဟာပိုင်ဖို့ထက်တန်းကြရဥစ္စာတွေပိုင်ထားဟုတ်မလားအဲ့ဒီပိုင်ထားကအနာရေးကြည့်ပါလေအများကြီးရေးကြည့်တဲ့ဆိုတော့ကောင်းသဘောပေါက်ရမယ်နော်ဟောပေါက်ရမယ်နော်အဲ့တော့ဒီဟာပိုင်ထားပြီဆိုလို့ရှိရင်လောကအနေအချင်း ဘလောက်ပဲအစဉ်တန်းနေတဲ့ပုဂ္ဂိုလ်ပဲဖြစ်စီတာမယ်ဒီအရိယဥစ္စာခုနှစ်မျိုးရထားလို့ရှိရင်ဘုန်းကြီးတို့ဘုရားပိစိကဗုဒ္ဓအစရှိတဲ့ပညာရှိသူတော်ကောင်းများကအဲ့ဒီပုဂ္ဂိုလ်ကိုအမျိုးသားပဲဖြစ်အမျိုးသမီးပဲဖြစ်ဖြစ်ပေါ့ဒီပိုင်ဆိုင်တဲ့ပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်မဟုတ်အတ္တလိကလို့ဒီအတိမှပြောတယ်ဒလိကဆိုတာကစင်ရဲ့နွမ်းပါသူလူချင်းရဲ့ပေါ့ဟုတ်လားလူချင်းရဲ့လူစုပ်လူနှုတ် အခုပြောကြတာဘာလဲလူစုပ်လူအစုပ်အနုပ်ဒီလိုပြောတာမလားဆင်းရဲအစုပ်အနုပ်ဒီလိုပြောတာမလားအဲ့ဒါဒလိတအတလိတဆိုတော့ဆင်းရဲသူအစုပ်အနုပ်မဟုတ်ဘူးဆိုတော့ဘာတော့လိမ့်ရဲ့ကပြောဝချမ်းသာသူပေါ့ဟုတ်လားပြောဝချမ်းသာသူလို့အတိအမှပြတယ်ဟုတ်လားအဲ့တော့ဒီတခွဘလောက်ရှိကြောပါချမ်းသာမလဲဆိုတော့တာမကုံကကြောပါချမ်းသာမလားဆိုတာအတွေ့ရှိပါနော်။ဒါဘုရားဆိုင်ကြီးသူတော်ကောင်းများက အခုပြောခဲ့တဲ့အနုဂါမိကစရင်အနုဂါမိကကိုယ်နဲ့မကွာဓာတ်ချက်ပါတဲ့အရိယဥစ္စာ9မျိုးပိုင်ဆိုင်တဲ့ပုဂ္ဂိုလ်တဲ့အမျိုးသားပဲဆိုအမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုးမဆင်းရဲမနှွမ်းပါဘူးလို့ဝါပြည့်စုံကျွယ်ဝကုံတန်သူလို့အတိမပြီးကြသည်တဲ့မင်းကြကြသည်တဲ့ဟုတ်လားအဲ့ဒီပုဂ္ဂိုလ်ရဲ့အသက်ရှင်ခြင်းဟာလည်းပဲ ရှင်ကြီးအသက်ရှင်ခြင်းမဟုတ်တဲ့အကျိုးရှိသောအသက်ရှင်ခြင်းဒီတော့ခေါင်းကြီးတို့ကသာသနာတော်ကြီးနဲ့တွေ့ကြုံတဲ့အခါမှာအဲတော့လူအနေကတော့ဘလောက်ပဲအဲဆင်းရဲအဆုတ်အနှုတ်ဖြစ်စီတာဘူးပေါ့လေနော်ဒီဟာလေးကျွယ်ဖို့တော့လုပ်ထားမယ်ဒါလေးကျွယ်ထားလိုက်ကြည့်ရင်ဘာလို့လူလောကမှာအများအမြင်ကအဆုတ်အနှုတ်လို့ဆိုရပြီမယ်လို့နတ်ပြည်လောကရောက်တဲ့ခါကျတော့အဲ့ဒီအဆုံးလုံးကခါရအဆင်တမ်းမြင်နေရတယ်ကိုကြီးဟုတ်တယ်မလား အဲတက်တအားဖြင့်ကြည့်လို့ရှိရင်လည်းနတ်သက်ရှိရှိနေရတဲ့အချွေရနေပေါ်တယ်ဟုတ်လားမလားဟိုအရာရာမှာလေသိကောင်းတာအတိတ်ကိုကြည့်တာဟုတ်လားနတ်ပြည်ရောက်မှမဟုတ်ဘူးလောကလည်းဒီတိုင်းပါပဲအဲ့ဒီလိုလောကကအစုံအုံဖြစ်စီကမူဒီတရားပိုင်သွားလို့ရှိရင်အစုံအုံမဟုတ်ဘူးကုံတန်ကျွယ်ဝသူပါဆိုတဲ့အကြောင်းကိုလက်ဖငါကြားမှာဝတိတရားတရားလေးတွေပါလို့ဖြစ်အောင်ဆိုပြီးခွင့်ရရှင်းပြဒီနေ့တော့ဒါပဲတော်ကြအောင်နော်အဲယနေ့ယခုသောတပတ္တိ မဲ့စွန့်ရည်တတ္တိစွန့်ရည်တတ္တိအမျိုးမျိုးတွေတဲကတတ်နိုင်သမျှထုတ်ပြီးတော့ပြရတဲ့ဓမ္မဒေသနာတို့ယေသိစွာနာကာမတ္တဓမ္မတဘာနာကုသကစေနာရီအစွမ်းအာနုဘောကြောင့်ပြရနာပိတဘောယောဂီသူတော်ကောင်းတို့သည်ယခုခေတ်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်ရရှိတဲ့လူဘဝကိုအရင်တည်ပြီးတော့အမနာဖို့တန်တဲ့သာသနာအမြတ်ကြီးထွက်ဖို့ရအ ਨੇ ဆုံး သောတာပန်ဖြစ်နိုင်လောက်တဲ့အထိကြိုးစားပွားများအထောက်နိုင်ကြပါစေ။